နိထေရဝါဒဓမ္မကောက်ထလန်စင်ဒုတိယကြိမ်မြောက်ဇူးနဲ့တရားစခန်းလောက်တာမြန်မာနေ့တကူဆယ်ရတရားစခန်းပေါ့ဗျာဒီတရားစခန်းမှာဒုတိယနေ့မနက်ပိုင်းအလုံးဝတရားတော့အင်္ဂုတ္ထပါဠိတော်မှာပါတဲ့ပန္တုဒောဝက3ဆို အင်္ဂုတ္တတိကနိဗ္ဗာန်မှာပါပါတယ်သာမဏေ255မှာအမှားလို့ပြန်ရွှေကျင်တဲ့နိဗ္ဗာန်မှာတရားကျင့်မှာဒီနိမိတ်တာနဲ့ပတ်သက်လို့ပြောပါမယ်တရားထုတ်တဲ့ခါကျရင်ရွှေကျင်တဲ့နီးကျင့်ဖို့ရဘုရားကမိန်တော်ရွှေဆိုတော့ဘုန်းကြီးတို့ရေပုံရတော့မြေကြီးထဲမှာရှိတော့ အဲ့တော့ဘာလို့လဲဆိုမြေကြီးတွေတူသွားတူဆွာပုံလာတယ်တချို့ကြလည်းမြေပြီးချုံပြီးမှကျင်လာတယ်ရှိတော့ပါလေအဲ့မြေကြီးတွေတဲတွေကြောက်တွေအိုကြောက်အကုန်လုံးရော့ထွေးနေရွှေကျင်မဲ့ဆိုဘာလို့လဲမြေကြီးကိုတူပြီးတော့အကုန်လုံးကြောက်တွေတဲတွေခဲတွေနဲ့ရော့ထွေးနေတဲ့မြေကြီးကိုရေနဲ့ဖြောရတယ်ရေနဲ့ဆေးရတော့မြေကြီးတွေထွက်တော့ရေနဲ့ဖမ်းမှထပ်ထပ်ဆေးကြောရတယ် မြေကြီးတွေထွက်သွားတော့ဘာကျန်းနေလဲဆိုသဲတွေကြောက်ခဲတွေအိုးကျန်းခွဲတွေအဲ့ဒါနဲ့ရောနေတဲ့ရွှေမုံရွှေစားတွေတွေ့ရတော့တခါထပ်ပြီးတော့ရေနဲ့ဖိနေပုတ်တိုင်ရှိပြီးအဲ့မှာဘာတွေကြောက်ခဲတွေသဲတွေအိုးကျန်းခွဲတွေထွက်သွားတယ်ဒါတွေထွက်သွားရင်ဘာကျန်းနေလဲရွှေနဲ့ရောနေတဲ့ကြီးတို့ခဲတို့ဘောတို့ငွေတို့ ဒါကြီးကြမ်းနေသေးတယ်အဲ့တော့ဒီကြီးတွေခဲတွေပေါ်တွေငွေတွေထွက်တော့ရွှေလုံးကြီးကျွမ်းညင်တဲ့ရွှေပရင်တဲ့ပေါ့အဲ့ကြရွှေပရင်တဲ့ကျွမ်းညင်တဲ့ပုံကောလောက်မှရမိုက်ထဲလုံးနဲ့ထည့်ပြီးတော့မီးနဲ့အကြိမ်ကြိမ်ခါခါရွှေကိုတောင်းလို့ရတယ်ကြေးတွေခဲတွေဘောတွေငွေတွေထွက်တောင်းလို့ရတယ် မီးနဲ့ချိန်ချိန်ခါခါလောက်တဲ့ခါကျတော့ရွှေကတတ်တတ်ဖြတ်သွားကြီးတွေခဲတွေပေါ်တွေငွေတွေကျန်းနေသေးရင်တော့သူကတော့ဒီရွှေကမာနေတယ်ဆက်နေတယ်ကျွတ်နေတယ်ပေါ့ဗျာအကြောင်းလည်းမထွက်ဘူးလို့ဆိုပါတယ်ရွှေတတ်တတ်ကြံပြီးကြီးတွေခဲတွေပေါ်တွေငွေတွေထွက်သွားပြီဆိုအယောင်လည်းထွက်တယ်ရွှေလည်းနူးညံ့တယ်လို့ဆိုပါတယ်အခောက်ရွှေလို့ပြောပါတယ် အဲ့လိုနူရွှေကနူးညံ့လာမှကိုလိုချင်တဲ့လက်ဝတ်တစားတွေလုပ်လို့ရတော့မှာလက်ကောက်တို့နဲ့ဆွဲတို့စာရပြုလို့လွယ်တယ်ဒီနီးဥပမာပေးတာဘုရားရှင်သမထဝေအာထောအထောဝိပဿနာဝေအာထောအထောတာမန်တော့လုပ်လို့မရအောင်အမြဲမပြတ်လို့อ่ะ10ရက်စကန်10ရက်ပေါ့တရက်အထုံတရက်လုံးပေါ့တဏှာရလို့မပြတ်လို့နေမပြတ်လို့နေမှာတမာရီရတယ်တမာရီရလာမှ ကိုယ့်ရဲ့မကောင်းတဲ့ကိုယ်မူရာတွေကာယတုဆိုင်ခေါ်တယ်မကောင်းတဲ့နှုတ်မူရာတွေဝစီတုဆိုင်မကောင်းတဲ့အတွေးတွေမနောတုဆိုင်အဲ့ဒီအကျဉ်းသာကိလေသာတွေပျောက်သွားတကယ်လို့ရင်တကယ်ပျောက်တယ်နော်အဲ့တော့ဘုရားထုတ်တဲ့ပုဂ္ဂိုလ်ကဝိပဿနာဉာဏ်တွေရတာတော့မညာဖုံညာရတော့အကောင်းဆုံးပေါ့ဒါပေမဲ့အဲ့ဒီဟာတွေကဒီ ပြောဖို့စံတစ်ခုနဲ့တတ်မှတ်ဖို့ခက်တယ်မညာရတာကိုကအဲ့ဒီဟာနဲ့ညီအောင်မနေနိုင်လို့သူများပြောစရာဖြစ်တယ်ဘုန်းဝိပဿနာဉာဏ်ကြီးဖြစ်ပြီလို့ချုပ်ပုဂ္ဂိုလ်များဒါဂုံလို့ပြောဒါပေမဲ့ကိုယ်မှာအဲ့ဒီအမူအရာတစ်စက်မှာကောင်းတဲ့အမူအရာတစ်စက်မှာမတူဘူးသူကိုပြောတာတွေကတခြားစီဖြစ်သွားအကြောင်းမို့ဒီမှာတမာရီရလာရင်ဘာမှပြောစရာမလိုဘုန်းကြီးကိုလည်းကြည်လို့ရတယ်ယောဂီတို့လည်းကြည်လို့ရတယ် သူဟာကိုယ်မူရတွေဘလောက်ထိမ့်သိမ့်နိုင်ပြီလဲနှုတ်မူရတွေဘလောက်ထိမ့်သိမ့်မကောင်းတဲ့အမူအရာပြောနော်မကောင်းတဲ့ကိုယ်မူရတွေဘလောက်ထိမ့်သိမ့်နိုင်ပြီလဲမကောင်းတဲ့နှုတ်မူရဘလောက်ထိမ့်သိမ့်မကောင်းတဲ့စိတ်တက်တွေဘလောက်ထိမ့်နိုင်ပြီလဲဘုံကြီးရောလူရောအကုန်ကြည့်လို့ရတယ်တကယ်လို့ရင်ဒါတကယ်ငြိမ်သွားပါတယ်အဲ့ဒီလိုအကျဉ်းစားကိလေသာတွေကို ထွက်သွားကင်းသွားကျင့်ရမယ်ဒါနံပါတ်1မိတ်နေပေါ့ဗျအဲ့ဒီကနေဆက်အထောက်ရမယ်ဒီလောက်လေးနဲ့ကျင့်တတ်နေလို့မရဘူးဆက်အထောက်ရင်ဘုရားဗာမိတ်လေဆိုတော့အကျမ်းသာဒီမှာတော့အလတ်စကိတေတာခေါ်တော့အတွေးထဲမှာတော့အကျမ်းသာအတွေးတွေပဲကာမဝိတ္တပြာပါဒဝိတ္တဝိညာဝိတ္တဆိုတော့အတွေးတွေခုနလိုအကျမ်းသာကိလေသာအနေနဲ့ခွဲကိလေသာအနေနဲ့ခွဲရင်တော့သူက ကာဒုစရဝစီရမနောဒုစရကအကျမ်းသာကိလေသာလို့ခေါ်တယ်ကိလေသာနဲ့ခွဲဒီကာမဝိတ္တဖြာရဝိတ္တဝိညာဝိတ္တဒါကြတော့အလတ်သာကိလေသာတကယ်အာထုတ်နေဒီအလတ်သာကိလေသာတွေပျောက်တယ်အလွေးရဲ့မှာတော့သူကအကျမ်းသာပဲဗျကာမဝိတ္တဟိုလူကျင်တဲ့နဲ့ပတ်သက်ပြီးတော့နှစ်သက်တဲ့နဲ့ပတ်သက်ပြီးလူရင်းနဲ့ကျမ်းတာမျက်စိမြင်နားပိတ်ထိုင်းနေတာပဲ ဒါပေမဲ့ဒီတွေးတွေကကုံဝင်တယ်နှစ်သက်စရာတွေးသဘောကျစရာတွေးဘုံရောလူဝင်တယ်ဟောဒီချင်းဆိုမကျင်တတ်စရာတွေးတွေကဝင်သေးနော်ကိုကနိုင်ငံရေးဘာညာဝန္ဒနာလောက်ကြည်လဲမကျင်တတ်စရာတွေးတွေမဆုံးနိုင်ဝင်နေတာရက်လို့မရဘူးနော်အဲ့ဒါပြောရင်အဲ့ဒီအတွေးတွေမဆိတ်နာအောင်လည်းကတ်သွားပြီဆိုရင်ဒါရက်သွားတယ်လို့ ရအောင်ခုနမစိအောင်ကအောင်မမှတ်ဘူးတမာရီရအောင်မမှတ်ဘူးဆိုမရဘူးဘုံညောလူမကျေနပ်တဲ့အတွေးတွေစိတ်မချမ်းသာတဲ့အတွေးတွေဒါပြာဝရဝိတက်ခေါ်တယ်။နောက်ဝိဒဝိတက်တွေလည်းပြန်တွေးတယ်။သူတို့ဘယ်လိုကလေးစားချင်မလဲဘယ်လိုလုပ်ရင်ကောင်းမလဲဘယ်လိုအနိုင်ရအောင်လုပ်မလဲဝိဒဝိတက်တွေဝင်တယ်ကောင်းတယ်။တကယ်လို့ဘုန်းကြီးတို့တွေက အကျမ်းသာကိလေသာတွေပျောက်သွားပြီဆက်ပြီးအထုတ်လို့စိတ်တရားငြိမ်းလာရင်အလတ်စားကိလေသာကိုထွန်းတော့ကာမဝိတ္တအတွေးတွေဒါဝရဝိတ္တမကျင့်တတ်စရာအတွေးတွေဝိညာဉ်ဝိတ္တကလေးစားခြေစရာအတွေးတွေဝင်မလာပါဘူးဗျာသိကြပါတယ်ကိုမဝင်ကိုချမ်းသာတာပေါ့ဗျာအဲ့ဒီကနေဘုရားဗာဆက်မိန်လဲဆိုတော့အဲ့ဒီကနေဆက်ပွားများအထုံးမဒီလောက်နဲ့ရမနေအောင် အကျဉ်းစားအတွေးတွေအတွေးအနေနဲ့ဆိုရင်ဒါကကာမဝိတ္တဆိုအကျဉ်းစားအတွေးတွေပဲပြောစရာအောင်နေတွေးမယ်စားစရာအောင်နေတွေးမယ်နှစ်သက်စရာအောင်နေတွေးမယ်အတားအောင်နေတွေးမယ်တချင်နာတော်ကိုရုပ်ရှင်ကြည့်ဖို့တွေးမယ်ဒါမျိုးတွေပေါ့ပြောစရာအောင်နေတွေးတယ်ဖြာဝရဝိတ္တကြမကျင်တတ်စရာအောင်နေတွေးတယ်ဝိညာဉ်သာဝိတ္တကြကလေးစားခြေစားအတွေးအနေနဲ့ပိုင်းခြိုင်တာကအကျဉ်းစားအတွေးပဲ အဲ့ဒီလောက်တွေမကျေနပ်နဲ့အကျမ်းသာတွေးတွေရပ်သွားရင်အနုစားတွေးတွေပျောက်ဖို့နော်ကိလေသာနဲ့ပြောရင်အနုစားကိလေသာတွေပျောက်ဖို့ဆက်အထောက်အနုစားကိလေသာဆိုခုဘုန်းကြီးတို့ဖြစ်နေတဲ့ဟာတွေပါဗျာညာတိဝိတ္တကိုတိုင်းပြည်လူမျိုးနဲ့ဆွေမျိုးသားချင်းနဲ့ပတ်သက်တာကိုနိုင်ငံကိုနိုင်ငံကိုနိုင်ငံမှာဆွေမျိုးသားရင်းနဲ့အများကြီးရှိတာဟုတ် အဲ့ဒီဆွေမျိုးသားချင်းနဲ့ပတ်သက်တဲ့အတွေးတွေဝင်လာပဲဘုန်းကြီးတို့လည်းဝင်တယ်ဘုဆွေမျိုးသားချင်းတွေရှိတဲ့နေရာမျိုးဒုက္ခဖြစ်ပြီးဆိုရင်အဲ့ဒါညာဒီအဲ့ဒါဒီတရားအထုံးနဲ့ကုံပေါ်လာဒါညာဒီဝိတ္တလို့ခေါ်တယ်အဲ့ဒီအတွေးတွေကိုရတောင်ပြတောင်မှတ်နိုင်အောင်ပြီးတော့ကကြဇဏဗဒဝိတ္တဒါလည်းတွေးတာပဲကိုတန်းပြကိုလူမျိုးကိုအကြောင်းဒါဒီချိန်မှာပို့ဖြစ်တယ် စနဝဒဝိတက်ခေါ်တယ်ဒါတွေလည်းဖြစ်တတ်ပါနော်ကိုတံပြေကိုနိုင်ငံကိုရကိုရွာဒါနဲ့ပတ်သက်တွေးတာလေဒီတွေးတွေဝင်ပါတယ်တကယ်အထုတ်နေတော့ဒီတွေးတွေရပ်ပါတယ်ကိုလုံးနိုင်တာလုံးပေါ့ဗျာဘုန်းကြီးတို့မလုံးရဘူးလို့မဆိုလို့ဘူးမလုံးနိုင်တာကြီးကိုပင်မခံပြီးလောက်တာမျိုးကိုပါလုံးနိုင်လားကိုကြီးပင်မယ်ကိုကြီးပင်မယ်စိတ်တရရရပံပိုးမပံပိုးထားပြဿနာရှိပါ ခါတလေကြတော့ဘာမှလည်းမပါဝင်နဲ့ထိုင်ပြီးစိတ်ဆင်းရဲတာအဲ့ဒါကြတော့မဟုတ်တော့ဘူးလေအဲ့ဒါမျိုးဆိုရင်တော့ဘုန်းကြီးတို့တော့ဒီတွေးတွေရအောင်လုပ်စေချင်တယ်ညာတိဝိတ္တဆွေမျိုးသားကြီးနဲ့ပတ်သက်တဲ့အတွေးတွေဝင်လာရအောင်လုပ်ဇနပဒဝိတ္တတိုင်းပြည်လူမျိုးတွေနဲ့ပတ်သက်ပြီးအတွေးတွေဝင်လာရင်ရအောင်လုပ်မယ်ပြီးတော့ခါကြတော့ဒီမှာတော့ဒီတော့မှာတော့အနုဇာဝိတ္တ ကိလေသာအနုဇာဝိတ္တအနုဇာကိလေသာ၃မျိုးပဲပြောတယ်အနဝိညာတိအနဝိညာတိကာမပရိတယုတ်တဝိကေအဲ့ဒါဘာပြောရလဲဆိုတော့ကိုယ့်ကိုတခြားပုဂ္ဂိုလ်တွေအထင်မသေးအောင်ငါဘယ်လိုလုပ်အကောင်းမလဲငါဘယ်လိုပြောအကောင်းမလဲသူကမာနရှိတယ်နော်မန်ရှိတယ်အဲ့ဒီမန်ကကိုယ့်ကိုတရတူတယောက်က ထင်မြင်သေးတဲ့စကားပြောမယ်ဆက်ဆံမယ်ကြည်မယ်ဆိုရင်ဒီလိုငါဘယ်လိုထင်မသိအောင်ပြန်ပြောလိုက်မယ်ဘယ်လိုလုပ်အောင်ကောင်းမလဲဒီအတွေးတွေကဝင်နေပြဘုံရောလူရောအဲ့ဒါတတိထားနော်ဟိုကိုကတော့အပြစ်မရှိဘူးလို့ထင်တာပေါ့ဒီဟာအတုတ်တကယ်ဒါအခက်အခဲတစ်ခုပဲအနှောက်အယှက်တစ်ခုပဲဒီအတွေးတွေဝင်လာတကယ်တရားတရားအထုတ်နေရင်အဲ့ဒီအနုစာ အတွေးတွေလည်းဖះပျောက်ပါတယ်ဆိုအမခန္ဓာပြန်ပြောပါမယ်ဘုရမဖះပြောတဲ့အတိုင်းစပြောမယ်နော်တရားတွေတကယ်အထုသမာဓိရအောင်အထုအထုလိုက်နံပါတ်1အကျဉ်းစားကိလေသာတွေပျောက်ပါတယ်ကျမ်းသာကိလေသာဆိုတာဘာလဲကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်နော်ဒီဒုစရိုက်ကြောင့်လည်းသိလို့မပြောတော့ဆက်ပြီးအားထုတ်ရမယ်ရပ်မနေအောင်ဆက်ပြီးအားထုတ်ရင် အလတ်စာကိလေသာတွေပျောက်ပါတယ်ဒါပါလေကာမဝိတ္တဗျာပါဒဝိတ္တဝိညာဝိတ္တစစ်ပြီးအထောက်ရမယ်အထောက်လို့ရင်အနုစာကိလေသာတွေပျောက်တယ်အဲ့တော့ဗာလဲဆိုတော့ညာတိဝိတ္တဆွေမျိုးသားချင်းနဲ့ပတ်သက်တဲ့အတွေးတွေဇနဝိတဝိတ္တတိုက်ပြီးမြို့ရွာနဲ့ပတ်သက်တဲ့အတွေးတွေအနဝိညာတိကာမပရိတယုတ်တဝိတ္တကိုကို အများက ထင်မြင်မသေးအောင်ကြံတာပဲကြံနေတဲ့တွေးနေတဲ့ဝိတက်ပဲအဲ့ဒီလောက်တွေရနေရမှာလားဆိုအနုဇာကိလေသာပြောက်သွားဆက်အထောက်ရမယ်ဘလောက်အထောက်အောင်လဲဝိပဿနာဉာဏ်နေဖြစ်အောင်အထောက်ဝိပဿနာဉာဏ်နေဖြစ်ပြီးတော့မဉဏ်ဖွဉဏ်ဆင်းရဲရကိလေသာတွေလုံးဝကုန်သွားအထောက်ရမယ်ဒါပြော ဒီတော့ဒီသုံးမာတွေကကြတော့ခုနကအနုဇာကိလေသာကို၃မျိုးပဲပြောသွားတယ်။ဒါမျိုးလို့ဘုန်းကြီးတို့သုလာနေဒေသာပါဠိတော်ကြတော့ဒီဝိတက်ကို၉မျိုးခွဲထားတယ်။ခုနကအလဆာကိလေသာခေါ်တဲ့ကာမဝိတက်၊ဗျာပါဒဝိတက်၊ဝိညာဝိတက်အဲဒါကိုအကျဉ်းစားဝိတက်လို့သုံးထားတယ်ဟိုမှာတော့။အကျဉ်းစားဝိတက်တွေလည်း အကျမ်းစာအတွေးတွေပေါ့ဗျာပြောစရာအောင်နေတွေးမယ်ဒေါသဖြစ်စရာအောင်နေတွေးမယ်ကလဲစားဖြစ်စရာအောင်နေတွေးမယ်ဒါအကျမ်းစာအတွေးတွေပဲဒါတွေလည်းပျောက်ပါတယ်တကယ်အားထုတ်မကျေနပ်စရာတွေမကျေနပ်တော့ငိုရတာတွေအမျိုးတွေဖြစ်တော့အဲ့ရနေဆရာအထုတ်ရမယ်အနုစားတွေးတွေအနုစားတွေးကိုအဲ့ဒီဆူလာနေတွေသာပါဠိမှာကြာ6မျိုးပြောသွားတယ်6မျိုးပြောသွားတော့က ခုနညာတိဝိတ္တတို့ဇနဗဒဝိတ္တတို့အနဝိညာတိကာမပရိတန်ဥဒဝိတ္တအဲ့ဒီအပြင်တခြားတွေပြောသေးတယ်အဲ့ဒီတုံပါကြအဲ့မှာကြားနေတာဘာကြားနေလဲဆိုတော့အမရာဝိတ္တအမရာဝိတ္တဆိုတာကလူတွေဟာဘယ်သူမှမသိချင်ဘူးမသိချင်တော့မသိရအောင်ကြံတွေးနေမသိဖို့ နီလန်းကောင်းတွေရှာကြတာပေါ့ဗျာအဲဒီလိုမတွေ့ဘူးမသေးဘူးအတွက်ကြံတွေးနေတာသဘောမျိုး အမရာဝိတ္တလို့ခေါ်တယ်မသေးအောင်ငါဘယ်လိုလုပ်မလဲငါအသက်ရှင်ခွင့်ရအောင်အသက်ရှင်အောင်ငါဘယ်လိုလုပ်မလဲဒီလိုတွေးတာမျိုးဆိုလိုတယ်လို့ဆိုအဲ့ဒါဓမ္မိပေါ့နောက်အမရာဝိတ္တဆိုတာကအဲ့ဒီမသေးဖို့အတွက်ယူဆပြီးတော့ပင်ပမကျင့်တဲ့အကျင့်တွေနဲ့ပတ်သက်ပြီးစဉ်းစားတာဘယ်လိုကျင့်နေငါမသေးနိုင်ဘူး ဘယ်လိုနေတော့ငါမကြည့်မသိနိုင်ဘူးဆိုဒီလိုစဉ်းစားတယ်လို့ဆိုပါနောက်အမရဝိတ္တတခုကတော့နတ်တွေချစ်မြတ်နေဖို့အတွက်စဉ်းစားတယ်ငါဘယ်လိုလုပ်ရင်နတ်တွေကငါ့ကိုချစ်မြတ်လို့မှာပဲနတ်တွေချစ်ခင်မှုရအောင်ဘယ်လိုကျင့်ကောင်းမလဲဒီလိုတွေးတယ်လူသားမရဝိတ္တခေါ်နောက်တစ်ခုကမရဝိတ္တကမရဝိခေပဝါဒပဲ ဘယ်ဟာမှဆွဲဆွဲမြဲမြဲမရှိဘူးသူကသူ့ယူဆကဘယ်ဟာမှတိတိကျကျမရှိတဲ့မရှိတဲ့ယူဆမျိုးဝဲလဲကြောင့်ပါမပြမသားယူဆမယ်အမရာဆိုတဲ့ငါးတစ်မျိုးရှိတယ်လို့ပြောဘုန်းကြီးလည်းမတွေ့ဘူးအဲ့ဒီငါးကလုံချုံတာဖမ်းခက်တယ်ဖမ်းလိုက်ပြန်တယ်လွတ်ထွက်သွားချော့ထွက်သွားအဲ့ဒီလိုသဘောမျိုးပဲသူကအယူဝါဒတစ်ခုပေါ့မေးလိုက်ဘယ်မှအတိအကျမရှိဘူး ဒါလားဆိုဒါမဟုတ်ဟိုလားဆိုဟိုလည်းမဟုတ်ဘယ်လိုလဲဆိုဘယ်မှမဟုတ်ဘူးဆိုတော့ तू ကအဲ့လိုမျိုးလူမျိုးတိကြကြမဆုံးဖြတ်တဲ့မခိုင်မြဲတဲ့ပုံကုံမျိုးအမရာဝိကိပါနော်အဲ့လိုဝိလက်ကြောင့်ပတ်လူတွေအများကြီးရှိတယ်ဘုံညောလူပါအဲ့ဒါမရာဝိကိပါဝါဒပုံကုံမျိုးပဲစကားပြောလဲ तू ကဘာမှဂရိမတိဂရိမတိတော့ဝင်လည်းမခံလောက်လည်းမသေးချအောင်အဲ့ဒါမျိုးအမရာဝိကိပါဝါဒ နောက်တစ်ခါကျတော့ပါဠိလိုပါလဲဆိုပရနုဒ္ဓယတာပရိတန်ယုတ်တဝိတက်ဒါပါလဲဆိုတော့သူတို့ဘာကကိုယ်တဏှာတတ်အောင်တွေးတာသူကငါ့ကိုကရုဏာတဲ့အောင်ဘယ်လိုလုပ်အောင်ကောင်းမလဲဘယ်လိုပြောအောင်ကောင်းမလဲဒါမျိုးစဉ်းစားနေဆိုပါဒါတော့နှမျိုးပြောလို့ရတယ် ကိုတနာစရာပုံကိုတူတယောက်တွင်ငါဘယ်လိုကုညပေးရကောင်းမလဲငါဘယ်လိုလုပ်ပေးရကောင်းမလဲဒီလိုလဲတွေးတယ်ကိုယ့်ကိုယ်တနာပြီးတော့ကုညစိတ်ကုညခြင်းစိတ်ပေါအောင်လဲတွေးတယ်သူများဒုက္ခရောက်နေရလဲကုညခြင်းလာတဲ့ခါကျကုချိန်ကာလမျိုးနဲ့လဲဆိုင်တော့ဟောကိုတိုင်းပြည်ကုလူမျိုးတွေဒုက္ခရောက်ငါဘယ်လိုလုပ်ရင်ကောင်းမလဲထိုင်တွေးနေတာတရားမမှတ်ပဲနဲ့ပြီးမှလှုပ်လိုက်တာမဟုတ်ဘူးအဲ့ဒါမျိုးကိုယ်အလုံးပြတ်တာ ဖြစ်တတ်တယ်နော်ဘုန်းကြီးလည်းဖြစ်တာဒါမျိုးတွေဒါဘုရားဟောတဲ့အညီတရားအထုတ်နေတရားလို့လောက်ရတယ်အဲ့ဒီတွေးတယ်နောက်မှတွေးနောက်မှလောက်လောက်နိုင်တာထလောက်မလောက်နိုင်တာကိုထိုင်တွေးနေတော့အလောက်ပြတ်တော့ကိုတရားလောက်ပြတ်အဲ့ဒါကိုပရာနုတ္တိယပရာနုတ္တိယတာပရိတံတဝိတေနောက်တစ်ခုကတော့လာဘတက္ကာရလာဘတိလောကပရိတံယုတ်တဝိတေပစ္စည်းဥစ္စာတရားအထုတ်နေပဲလို့ဒီကလေး လူလောကအနေတော့လည်းဖြစ်မှာပါပဲကိုစီးပွားရေးတွေရှိတော့စီးပွားရေးတွေကဝင်လာတတ်တယ်။အစီးပွားရေးတွေဘယ်လိုလုပ်ရင်ကောင်းမလဲ။ကိုလိုကိစ္စတွေတို့တယ်ဘယ်လိုလုပ်မလဲ။ဘုန်းကြီးတွေကလက်လာပါရဖို့အတွက်ပစ္စည်းပစ္စယရဖို့အတွက်တွေးနေတာ။ဘယ်လိုလူခိုင်းရကောင်းမလဲဒါမျိုးတွေပေါ့။နောက်လာဘတက္ကာရလာဘတိလောကဆိုတော့အများကအယုသေးလေးစားခံရဖို့ ဘယ်လိုလုပ်မလဲ။များအကြီးညောငါဘယ်လိုလုပ်မလဲ။ဒါမျိုးတွေပေါ့။နောက်တစ်ခုကတိလောကဆိုနာမည်ကြီးမှု။နာမည်ကြီးမှုတွေးနေအတွေးတွေဖြစ်တတ်တယ်။လုပ်ငန်းတစ်ခုဘုန်းကြီးတို့ကိုယ်တိုင်ငငယ်တော့ဖြစ်ခဲ့ပြီးအခုကြအဲ့ဒီစိတ်တွေဒါကဖြောက်ထားတယ်။ခုတရားပြတာပဲပါဖြစ်ဖြစ်ငုံကတော့ခက်ငငယ်ကများစွာဖြစ်တတ်တယ်ဗျ။လုပ်ငန်းတစ်ခုလို့ရင်နာမည်ရချင်တာတို့ ထင်ပေါ်ကျင်တာတို့ဒါမျိုးတွေ ਨੇ ဥတေချစ်ထားလောက်ကြအောင်များအဲ့ဒါလောက်တဲ့တန်ဖြစ်ဘူးကိုယ့်ကိုစေနာတန်တန်လေးနဲ့ထားလောက်ကြည့်ဗျာအဲ့ဒါကိုလိုချင်တဲ့ကြိုးတဲ့တောင်ကိုပြီးတော့ရသေးတယ်ဟိုကမျောပြီးလောက်တဲ့ခါကျမျောတဲ့တန်ဖြစ်မလာဝေရမှာဟိုတကကြီးတွေဆိုကိုသိတယ်တဲကျက်တယ်မာကြီးတွေဆိုနော်စေနာတန်တန်နဲ့လောက်ကြည့်လိုက်အဲ့ဒါပို့ပြီးတော့ထီအောင်မှုရှိတယ်ပြောချင်တာဒီမှာတော့အဲ့လိုပါပဲ။ လုပ်ငန်းတစ်ခုလုပ်တဲ့ခါကျတော့ငါဘယ်လိုလုပ်ရင်နာမည်ကြီးမလဲဘယ်လိုလုပ်ရင်များအသိမှပြုမလဲအဲ့လိုတွေးတော့အကျိုးရှိဖို့တဲ့ကိုယ်နာမည်ရဖို့နာမည်ကြီးဖို့စဉ်းစားတွေးခေါ်တယ်လုပ်တဲ့အတွေးတွေဝင်တတ်တယ်အဲ့ဒီအတွေးတွေဝင်လာရင်လည်းပဲဒါအနုစားတွေးလို့ခေါ်တယ်ခုနကအပြောအယုံတွေးတွေမကျေနပ်စရာတွေးတွေကလေးစားချစ်စရာတွေးတွေကျတော့အကြံစားအတွေးလို့ခေါ်တယ်တိုင်းပြည်တို့မြို့ရွာတို့ဆွေမျိုးသားချင်းတို့ ခုနပြောခဲ့အနုဇာဝိတ္တတွေလည်းဝင်ပါတယ်ဗျာဝင်လာရင်ဘုန်းကြီးတို့ကဒါကိုမှတ်ရတယ်ရှုမှတ်ရတယ်တရားရှုမှတ်တယ်ပြောပြီးတော့ဟိုလည်းအကျမ်းစာတွေးတွေလက်ခံနေမယ်အနုဇာတွေးတွေလက်ခံနေမယ်ဆိုရင်တော့ဒါတော့ဘုန်းကြီးတို့မဟုတ်တော့ဘူးဗျာယောဂီနဲ့မတူတော့ဘူးယောဂီမှတ်တယ်ညာပြောင်းနေဒီမှာစောင်းတုပ်လည်းရေးခဲ့ဖို့ပါတယ်ဒါနည်းနည်းတို့ချုပ်ပြီးပြောမယ် တရားကျင့်တဲ့အခါကျတော့ထားမယ်ရည်ရွယ်ချက်မထားမယ်ရည်ရွယ်ချက်တွေရှိတယ်အဲ့ဒါတွေသိထားဖို့လိုတယ်ညာသောဖြင့်တရားကျင့်တဲ့အခါမှာသူကတော်တော်များများကယောဂီတွေအများစုပေါင်းဘုန်းကြီးတို့လည်းငငယ်ဖြစ်တော့ပါတယ်တရားတော်အတွင်းဟာဘာညာရပြီညာရပြီညာညာရပြီကမ္မထဆရာဆုံးရပြီလဲကျင့်တတ်နေကိုယ်မှတကယ်ဖြစ်မဖြစ်မသိဘူးမဲရပြီဖိုးရပြီကျင့်တတ်တာပဲ မာစီနီးနဲ့ဆိုဉာဏ်စဉ်တရားနာပြီးဟာမဲ့ညာဘုံညာရပြီဒီလိုထင်တာတကယ်လည်းကြကမ္မထဆရာကမဲ့ညာဘုံညာရပြီဆုံးဖြတ်မပေးဘူးဉာဏ်လေးထပ်ရောက်ဖြစ်လာဒီတရားနာခွင့်ပြုလိုက်တာဒါမဲ့ယောဂီများဆိုဘယ်လိုထင်လဲဒီဉာဏ်စဉ်တရားနာဟာဉာဏ်နဲ့ပြီးဆုံးတာဒီလိုမဟုတ်ပါဘူးဘုရားဟောတာကကိုဉာဏ်ရှင်ကိုယ်တိုင်ချင်းအသင်ဆုံးပြထီလက်မထီတိုက်ပေးတယ်လို့ပဲကိုထီလက်မဝယ်ထားတယ်ပြီးတော့ထီဟိုပေါက်ကနန်းနဲ့တိုက်ကြည့်တာဒါပဲ အဲ့ဒါအသိစိတ်မကြည့်ဘူးနော်ရနိုင်တော့ကောင်းတာပေါ့ရပြီအဲ့ဒီဂုံနဲ့ညီအောင်နေရတယ်ရပြီဂုံနဲ့မညီအောင်နေတဲ့အိဗယ်တော့မရှိဘူးပြအဲ့တော့တရားထုတ်တယ်ဆိုတာဘုန်းကြီးတို့ဗြမစီယတုတ်လို့ခေါ်တဲ့အင်္ဂုတ္တစရုပ်ကနိဗ္ဗာန်မှာပါတယ်ဆမဏ334မှာဘာဟောတာလဲဘုရားကတရားကျင့်တဲ့ခါကျတော့ဘယ်လိုရည်ရွယ်ချက်တွေထားကျင့်ရမလဲဆိုတော့အဲ့ဒီမှာတော့မထားမဲ့ရည်ရွယ်ချက်တွေကိုစဟောပါတယ်ဘုန်းကြီးကတော့ ကိုအဘိတရားအနေနဲ့ထားမဲ့ရည်ရွယ်ချက်ကိုစပြောပြပါတရားကျင့်တဲ့ခါကျတော့ရည်ရွယ်ချက်ကဓမ္မစီယဝုတတိတံဝရထံကိုနဲ့တီလာတို့ထိမ့်ဖို့အတွက်တတိညာဝိရိယခန္တီပေါ့တံဝရ၅ပါးထိမ့်သိမ့်ဖို့တံဝရ၅ပါးဖြင့်ထိမ့်သိမ့်ဖို့အတွက်တရားကျင့်ရတယ် ဒါတော့သာသံပေတာနဲ့ပြောတာပေါ့ဗျာတကယ်တမ်းကျတိလဆိုကိုယ်နဲ့နှုတ်ထိမ့်သိမ့်ဖို့ကျင့်တယ်တရားကျင့်တဲ့အခါကျကိုယ်နှုတ်ထိမ့်သိမ့်ဖို့ကျင့်တယ်မှတ်တာကိုယ်မကောင်းတဲ့ပြုမှုတွေမကောင်းတဲ့ပြောဆိုတွေထိမ့်သိမ့်ဖို့ကျင့်တယ်တကယ်တမာရီရလာရင်လေတကယ်ဘုန်းကြီးတို့ထိမ့်နိုင်တယ်တကယ်တမာရီမြိုင်တော့ဘုန်းကြီးတို့ထိမ့်နိုင်ဘူးဗျအဲ့ဒါလေးမှတ်တာဒါကြောင့်မို့ကိုယ်နဲ့နှုတ်တန်ထိမ့်သိမ့်ရ ရည်တန်ကျင့်ရမည်ဆိုဘုန်းကြီးတို့အဲ့မှာဆောင်းဖို့လေးပေးတာမကောင်းတဲ့ကိုယ်ဝေရာတွေမကောင်းတဲ့နှုတ်အပြောဆိုတွေထိမ့်သိမ့်ဖို့ကျင့်တယ်ဟိုကိုကမညာဘုံညာရပြီပြောတယ်ဝိပဿနာညာရပြီပြောတယ်ဘုန်းကြီးကြည်လည်းရတယ်နော်ဘုန်းကြီးကလည်းပြောတော့တစ်မျိုးလောက်တော့တစ်မျိုးဖြစ်နေရတစ်မျိုးဆိုအင်တန်ရှက်ရှက်ကောင်းဒါကြောင့်တရားကျင့်တဲ့အခါမှာတမာရီတကယ်ရလာရင်အသိဉာဏ်ဖြတ်လာရင် ကိုမူရာတွေထိမ့်သိမ့်နိုင်တာမကောင်းတဲ့ကိုမူရာတွေမဖြစ်ဘူးမကောင်းတဲ့ပြောဆိုတာမဖြစ်ဘူးဒါမှတ်တာအဲ့ဒီအတွက်ရည်ရွယ်ကျင့်တယ်လို့မှတ်ထားမယ်နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဘုရားပါဟောလဲဆိုပါဟာနထံမကောင်းတဲ့အကုသိုလ်တွေပယ်ဖို့ပေါ့ဗျာပယ်တာတော့မျိုးမျိုးပယ်တာပေါ့ဗျာတရင်ကပယ်တာရှိတယ်ဝိက္ခမနာပယ်တာရှိတယ်သမုတ်စီရပါမကောင်းတဲ့အကုသိုလ်စိတ်တွေပယ်ဖို့ပေါ့ မကောင်းမှုမှပယ်ဆွံ့ရန်ရည်တန်ခြင်းရမည်မကောင်းတဲ့စိတ်တက်တွေကိုကပယ်ဖို့ဒေါသစိတ်တွေလောဘစိတ်တွေမောဟစိတ်တွေမာနစိတ်တွေတရားထုတ်ပြီးတရားထုတ်ပြီးပြန်လာပြီးကိုဘလောက်ထိနိုင်ပြီလဲဒါကောကိုဆန်စင်နော်ကိုထိနိုင်ကိုကြိုးရှိတာဘုန်းကြီးကကမ္မတန်းစရာလုံးနေဒေါသတွေမထိနိုင်ဒါလည်းတိတ်မဟုတ်သေးဘူးလောဘတွေမထိနိုင်ဒါလည်းမဟုတ်သေးဘူးပေါ့ဗျာအဲတော့ကိုယ့်ကိုဆန်စစ်ပေါ့နော် ဝိပဿနာဉာဏ်นี่ဖြစ်လာတည်င်းကထိန်းနိုင်ပါတယ်ဇန်သမာဓိနေဆိုရင်တော့ဝိခံပနဇန်သမာဓိရတဲ့အခိုက်အတန့်တိအောင်ထိန်းနိုင်မညာဖုန်ညာရမှာသမုတ်စေကပဟံအကုသိုလ်စိတ်တွေအကျွမ်းမဲ့ပယ်တတ်ပြီးထိန်းနိုင်တယ်အဲတော့နံပါတ်1ကမကောင်းတဲ့ကိုယ်မူရနှုတ်မူရထိန်းဖို့နံပါတ်1ကမကောင်းတဲ့အကုသိုလ်စိတ်တွေထိန်းဖို့ကြံ့တာအဲ့ဒါမထိန်းနိုင်ဘူးလေသူဘုန်းကြီးတို့မဟုတ်ဘူး နံပါတ်3ဝိရာဂထံနော်လောဘဒေါသမောဟဆိုအပူကိလေသာတွေပယ်ဖို့အတွက်ကြံ့တာတရားတော်ကျင့်မှာဟိုဟာပူလောင်းနေဒီဟာပူလောင်းနေသားအတွက်ဆိုရင်အသမီးအတွက်ဆိုရင်ဘုန်းကြီးတွေဘုန်းကြီးကြောင့်ဘုန်းကြီးတွေကိုကြောင့်ကိုကံအတွက်ဆိုရင်မဟုတ်သေးဘူးအဲ့ဘုန်းကြီးပြောတော့တော့ဟိုမှာအပူတွေငြိမ့်ဖို့ပြောနေသူကိုယ်တည်းပြာလောင်ကနေနော်အလောကမဟုတ်တော့ဘူးဗျာနော်ကိုယ့်ကိုပြန်ဆန်းစစ်နော်ဒီဟာတွေကတော့ ုန်းကြီးတို့ကိုယ့်ကိုဆန်စင်ဖို့ကောင်းတယ်ပြီးတော့အပူတွေငြိမ်းဖို့အတွက်ပုဂိလေတာတွေငြိမ်းဖို့အတွက်ကျင့်တာပူလောင်နေစိတ်ဆင်းရဲနေမဟုတ်သေးဘူးနောက်တစ်ခုကនិရောဓထံဒီအပုကိလေသာတွေလုံးဝချုပ်ငြိမ်းဖို့ကျင့်ပရမထိန်နော်ပုကိလေသာတွေတဏှာငြိမ်းဖို့ကျင့်တာအဲ့ဒါတွေဘယ်လောက်ထိကျင့်အောင်ငြိမ်းတော့ချုပ်တော့ကျင့်အောင် မဖြစ်တော့အောင်ကျင့်အဲ့ဒီ၄မျိုးပဲရည်ရွယ်ပြီးကျင့်ပါအဲ့ဒီ၄မျိုးကိုယ်တဏ္ဍာမှာရှိလာပြီဆိုတကယ်ကိုကြိုးကျေးဇူးများပါတယ်ဘုရားကမထားမဲ့ရည်ရွယ်ချက်ကပုံများတယ်ဘုရားဟောသွားတယ်နံပါတ်1ကဘာလဲဆိုတော့ဇနကိုယ်နတ်ထံလူတွေကအာဩကိုအထင်ကြီးကိုရည်ရွယ်ပြီးမကျင့်အောင် ဒီခေတ်မှာအဲ့ဒါမျိုးတွေကများတယ်ဗျသူများတာထင်ကြီးအောင်ဆိုတာမျိုးတွေ ਨੇ ထူးထူးဆန်းလုပ်ပြန်သိထင်ကြီးတော့ဒီခုနကတရားတွေဖြစ်ဖို့တဲ့အော်ထူးဆန်းအောင်လုပ်ပြတာအဲ့ဒါသိမကောင်းဘူးเนาะအဲ့ဒါတတိထားရရထိုင်နိုင်တာကောင်းတယ်ဒါပဲခုနကိုယ်မူရနှုတ်မူရတွေကမထိန်နိုင်ဘူးမကောင်းဘူးကြာကြာကြဲ့နိုင်တာကောင်းတယ်ဒါပေမဲ့လို့ဘုန်းကြီးတို့ခုနအကုသို့ ဟာဒေါသအကြီးနေမာနအကြီးနေဟုတ်သေးဘူးပေါ့ညာဒါသူပြောတဲ့အလောက်ကကြာကြာကြက်နိုင်တာကောင်းတယ်ကြာကြာထိုင်နိုင်တာကောင်းတယ်ဒါပေမဲ့ထုဆောက်အောဖို့ဆိုတဲ့အနေနဲ့လှုပ်ကျင်တာမျိုးကြံဖျောက်မလုပ်အောင်ဒါမိတ်တာနောက်တစ်ခုကတော့ဇဏလပနထံလူပေါင်းနေလူအများစုကလည်းကိုယ့်ကိုအောဖို့အောပြီးတော့ဗာလေ ထင်ကြီးလာဖို့ပေါ့ဗျာထင်ကြီးလာကိုအများဖိတ်တော့ထူဆန်းလောက်ပြရင်ထင်ကြီးတယ်ထင်ကြီးတော့အများဖိတ်တယ်လူတွေထင်ကြီးဝိုင်းအောင်လာအဲလူတွေကိုဖိတ်ကြဖို့မြူဆွဲဖို့ဆိုတဲ့အနေနဲ့မကျင့်ရဘူးနောက်တစ်ခုကတော့ဗာလဲဆိုလာဘတက္ကာရတိလောကနေတန်တတ်ထံခုနနဲ့တူတူပဲပစ္စည်းလာလာပါပေါ်များဖို့ နော်ဘုန်းကြီးတွေဆိုဘုန်းကြီးဖို့အများအကျဉ်းချုပ်ဖို့လေးစားဖို့ကြော်ကြားဖို့နာမည်ကြီးဖို့ဒီရွယ်ချက်နဲ့မကျင့်ရဘူးအဲ့ဒီရွယ်ချက်နဲ့ကျင့်ရင်တော့ဒါထင်ကြီးစရာမဟုတ်ပါဗျာဘုန်းကြီးဒီကျင့်စဉ်တစ်ခုသွားကျင့်တယ်အဲဒီမှာဘုန်းကြီးရေးထားပါဒီကတော့ဒီဒုတင်နေပေါ့ဗျာဒီကအခုနေ့ကတော့ကျင့်ပုံလိုက်သေးပါဘူးအဲ့လိုသွားကျင့်တဲ့အခါမှာဘုန်းကြီးဆရာသမားမိတ်ပါပါမိတ်တယ် ဘုန်းကြီးတဲ့အဲ့ဒီကျင့်နေကျင့်နေကနာမည်ကြီးအောင်ဘုန်းကြီးအောင်ဆိုတဲ့အနေနဲ့မကြည့်ရဘူးနော်ဆိုဒါဆုံးမစကားပြောခဲ့ဘူးဒီလိုပါပဲဗေတရားကျင့်ကျင့်နာမည်ကြီးဖို့မဟုတ်ခုနကကိုယ်စိတ်ထဲမှာမကောင်းတဲ့ကိုယ်မူရာနှုတ်မူရာထိမ့်ဖို့မကောင်းတဲ့စိတ်တွေထိမ့်ဖို့မကောင်းတဲ့ဘူးကိလေသာထိမ့်ဖို့ကျင့်တယ်လို့မှတ်ထားမယ်နော်နောက်တစ်ခုကဘုရားဗာမိတ်လဲဆိုဣတိဝါဒပမောက္ခဏိတံတထံအများနေ့ အပြစ်အတင်မခံဘုန်းကြီးတက်ကြီးလာပြီကမ္မဋ္ဌာန်းဆရာဖြစ်နေဒီဘုန်းကြီးကမ္မဋ္ဌာန်းဆရာဖြစ်နေသူတော့မကျင့်ဘူးဆိုအဲဒီလိုအပြစ်တက်ခံမှာပြောလို့ပြစ်တက်ခံမှာကြောက်လို့လူရှိသူရှိမဟာဆောင်ကျင့်တာမျိုးပြောတယ်နော်ဟောတက်ကြီးလာပြီပင်စင်ယူထားရတရားလည်းမလုပ်ဘူးသူများပြစ်တက်ခံမှာကြောက်လို့လောက်ထားမျိုးဒါမျိုးဆိုလို့လေနော်အပြစ်ပြောခံမှာဆိုလို့နော်ຢာလူရှိတယ်ဟန်ဆောင်ကျင့်တာပါပဲ ဓာတုရှိတယ်ပညာတတ်တယ်အသက်ကြီးတယ်ဟောတရားနဲ့မနေပြပြောခါမှကြောက်လို့အများရှိမှဟန်ဆောင်နော်အများမရှိတဲ့အခါကျတော့မလုပ်ဘူးအများရှိမှကြထိုင်လျောင်ရောင်လုပ်တယ်ကျင့်လျောင်ရောင်လုပ်တယ်တကယ်တော့မကျင့်ဘူးအဲ့လိုမျိုးဆိုလိုပါတယ်နောက်တစ်ခုကဣတိမံဇနောဇာနာတုလူများကကိုယ်ကျင့်တယ်လို့သိဖို့ကျင့်တယ်နော်ရုပ်ကြကိုယ်သိကျင့်ကိုယ်သိဖို့အတွက်ကိုယ်ကျင့်တာသိဖို့အတွက် သူများအလွင့်တာပြောတာတစ်မျိုးပေါ့ကိုယ့်အကိုလိုက်ပြီးတော့ဓာတ်ပုံတွေတွင်တန်ဖိုင်းတွေနဲ့ဘာတွေနဲ့လိုက်ပြီးဖြတ်နာမျိုးဆိုလိုတယ်နော်အလူများသိဖို့ကြင်တာမဟုတ်ကိုကိုကိုတရားရဖို့ကြင်တာဒါတွေမှတ်ထားပါနော်ဒါကတော့ဘုန်းကြီးတို့ဗြဟ္မစီယတုတ်ကမိန့်ကြားချက်ပဲနောက်ဘုန်းကြီးတို့အများသိပါတယ်တတိပ္ပံတုတ်နော်ဒီမှာလည်းနည်းနည်းပြောလိုက်ပါမယ်အကျိုးကျေးဇူးတွေကုန်တော့ တတိပဌံတောက်ချာဘုရားကကြင်ရမယ်ရည်ရွယ်ချက်ခုနှစ်မျိုးပြောသွားတယ်နော်အဲ့ဒီမှာကြတော့ကောင်းတဲ့ရည်ရွယ်ချက်မကောင်းတဲ့အဲ့ဒီမှာလည်းမထူပါဘူးနော်ကောင်းတဲ့ဘက်အနေနဲ့မကောင်းတဲ့ဘက်အနေနဲ့ပြောတယ်ကောင်းတဲ့ကျိုးမကောင်းတဲ့ကျိုးကောင်းတဲ့ကျိုးဆိုတာနံပါတ်1ကပါလဲဆိုတော့တတ္တနာဝိတ္တုတ္တိယ ကိုယ်စိတ်ကိုစင်ကြယ်ဖို့တန့်ရှင်းဖို့ကျင့်ရတာနော်တရားတော်ကျင့်ပါစိတ်တွေကလောဘဖြစ်ဒေါသဖြစ်မာမနာဖြစ်တာတွေဖြစ်နေမယ်ဆိုရင်တော့မဟုတ်သေးဘူးဘုန်းကြီးတို့ကိုယ်စိတ်ကိုတရားကျင့်တဲ့ဘုရားကြည်လင်းနေတန့်ရှင်းနေငြိမ်းနေမျက်နှာကြည့်လိုက်လည်းသိတယ်ကိုယ်မူရာကြည့်လိုက်လည်းသိတယ်စိတ်ငြိမ်းချမ်းနေရင်ပြောတဲ့အပြောကလည်းငြိမ်းနေပြောတဲ့ပြောတဲ့အေးအေးဆေးဆေးပြောနိုင်တယ်မူရာကလည်းအေးဆေးတည်ငြိမ်းနေတယ် စိတ်ငြိမ့်ပါနော်စိတ်ငြိမ့်ကြတာအဲ့ဒါမငြိမ့်အဲ့တော့ကိုယ့်ကိုမှတ်တာတရားကျင့်တယ်ဆိုတော့စိတ်တက်တွေစင်ကြယ်ဖို့တန်ရှင်းဖို့မကောင်းတဲ့စိတ်တွေမဖြစ်ဖို့ကျင့်တာဒါအကောင်းပဲကစိတ်တက်တွေစင်ကြယ်တန်ရှင်းလာပြီဆိုဝိပဿနာဉာဏ်တွေဖြစ်မယ်ဝိပဿနာဉာဏ်တွေဖြစ်ပြီးနောက်ကျမဉာဏ်ဖွညာရမယ်ညာယတာတိကမာယမဉာဏ်ဖွညာရဖို့ကျင့်ရမဉာဏ်ဖွညာရသွားရင်နိဗ္ဗာန်တသစ္စကိရိယာယနိဗ္ဗာန်ကိုထိုက်ရမြင်နိုင်တယ် အကောင်းဘက်ကအကျိုး၃မျိုးနောက်မကောင်းဘက်ကအပူပေါ့နှလုံးသားအပူ၄ခုအဆိုးဘက်ကအဆိုးဘက်မဖြစ်အောင်ကျင့်တဲ့အကျိုးဟာ၃မျိုးတောကပရိဒီဝနံတရားကျင့်တဲ့ပုဂ္ဂိုလ်ကအရာရာစိုးရိမ်နေလို့မဖြစ်ဘူးဗျဖြစ်နေတဲ့ဟမ်ကြောင်စိုးရိမ်မှုတွေအာကြီးလာငိုကြွေးရတတ်တဲ့ဒီချိန်ဒီကာလမျိုးမှာ ဒါတွေကြည်ဒါတွေကြည်ပြီးဟောမခံမရနဲ့ဆိုရင်ဘူးဆွေးတွေတော့ကားတွေဖြစ်ရတယ်နော်တရားမကျင့်တော့ဒါတော့ဖြစ်တတ်တဲ့သဘာဝပေါ့ဗျာတရားကျင့်နေပြီးတော့ဒါဖြစ်နေမယ်ဆိုရင်တော့မဟုတ်သေးဘူးပေါ့ဘုန်းကြီးတို့ကဘယ်လိုဖြစ်စေခြင်းလဲဆိုရင်တော့ပြဿနာတစ်ခုကြုံလာပြီဆိုခုပါကူကြီးပေးနိုင်တယ်လေကုကြီးပေးလိုက်တို့စိတ်တက်ပေးဆရာကုကြီးကုကြီးပေးလိုက်ရုပ်ပိုင်းဆရာကုကြီးပေးလိုက်ကုကြီးပေးလိုက်ပေါ့ဗျာ မနိုင်တာကြီးကိုဘုံတော့ကိုကိုဆုပ်ကင်ထားတဲ့အခါကျအများတော့ငိုကြွေးနေရတယ်။ကြိုက်ရင်တော့ငိုပေါ့ဗျာဒါပဲရှိတာ။ဘုန်းကြီးကတော့မကြိုက်ရတာငယ်ငိုဘာမှလည်းမလုပ်နိုင်ဘူးနော်ကိုယ့်အကိုပိန်ပန်းခံငိုနေရ။တရားကျင့်တယ်ဆိုတော့မျိုးမဟုတ်ဘူး။အဲ့ဒါတွေဆိုရင်ပူဆွေးတော့ကရရတော့ငိုကြွေးမှုတွေရတော့တရားကျင့်တာ။ဒါရင်တော့ဘုန်းကြီးပြောခဲ့ပါတယ်။အတွေ့အကြုံတွေတခုညောင်ရမ်းပဲသွားပြီးတော့ဒီလိုမှတောက်တန်တင်ကြိုင်းတွေသွားထိုင်။ တင်ញိုင်းထဲမှာတခါကြီးတော့ယူပြီးတော့တင်ញိုင်းဆရာမအိမ်တာတွေ့တယ်။ဘုန်းကြီးတို့ကမထိုင်ခင်မှာတင်ញိုင်းကိုတန်ရှင်းလောက်ရတာလို့ကိုထိုင်မဲ့နေရာသွားယူရတာနေ့လေပဲညနေပိုင်းကသွားကြည့်ထားတယ်။သွားကြည့်တဲ့အချိန်မှာခါတိုင်းဆိုဘုန်းကြီးကဒီအယိုးစုတစုတစ်ခုလူတစ်ဆက်စာဒီမှာဆောင်းနေပါတယ်။အဲ့ဒီအယိုးတုတ်ကြီးရှိတဲ့လူတယိုးစာဒါလည်းတူမတယောက်ကဆောင်းဖြစ်လို့သူတည်းကလူခံတာ။ တကတော့ဘုန်းကြီးကသင်္ညာရောက်မှဒီရိုးစုတွေကောက်ပြီးတော့ကြည်ပြီးတော့ရှုတယ်အခုကတော့အဲ့ဒီရိုးစုတစ်ခုရတာဒီရိုးစုအထုတ်လိုက်ပဲသွားတယ်ကိုရောက်မှကိုရှုမဲ့နေရာရောက်ရင်ကျန်တဲ့ယောဂီတွေလည်းပြတယ်ဒါဒီရိုးစုသေချာကြည့်တာညကြိုင်ဒါနဲ့ပတ်သက်ရင်ဒီကမ္ဘာထမ်းပါတယ်ဒါတွေသိမယ်ဒီလိုအဲ့ဒီသင်္ညာကတော့ရိုးထုတ်ကြရမယူမလာမိဘူးအဲ့တော့သင်္ညာမှာပဲထပ်ကောက်ကောက်ပြီးတော့သင်္ညာဆရာပေါ်တင်တယ် ပညာရှိအပေါ်မှာခုနတခါကြီးယူနေတဲ့တခါကြီးကြောက်ကတွေ့တယ်သူကလည်းကောင်းပြောခဲ့ဆိုပြောခဲ့ကိုအယိုးတွေလွင့်ပြမှာဆိုလို့သူ့ပြောတယ်တခါကြီးတော့ခမရကြောက်ရိုးတွေရှောက်မပြင်းနဲ့ညကြဒီရိုးတွေပြပြီးတော့ယောဂီတွေသင်အောင်ပါလို့ပြောပြောဆိုဆိုအဲ့ဒီသင်္ကြန်ဆရာပေါ်မှာတင်ထားခဲ့တာအစိုးပုံသူကအဲ့လိုတော့မပြစ်ချောင်ဘုန်းကြီးတို့ညသွားတယ်ကသူကရှောင်ပေးတယ်အဲ့ဒီပေါ်ဘုန်းကြီးဒီရိုးစုတွေကြိုက်တာဘယ်လိုရှုမလဲဆိုတာဒါပြောပြတယ် ရှုပေါ့ဗျာအဓိကသူ့အကြောင်းပြောချင်တာအဲ့ရနေဘုန်းကြီးတို့ညာမိုးချုပ်တဲ့ချိန်နော်ကျင့်ကြတာတော့လူအိတ်ချိန်သွားတယ်လူမနှိုးခင်ပြန်လာကြတယ်ဒါကတော့ကျင့်ရထုံးစံပေါ့ဒါပေမဲ့လို့လူများစုပါတယ်ကအဲ့လောက်မနေပါဘူးခွန်ကြီးတို့အကြောင်းပြန်ရောက်မနေ့ပိုင်းပေါ့ဗျာတောမြို့လေးဆိုညောင်ရမြို့မှာရေချိုးတာရေတွင်းမှာပဲချိုးပါတယ်ဘုန်းကြီးရေချိုးဖို့အတွက်တက3-4ရောက်လောက်ကရေလောက်ပေးကြတယ်ပေါ့ အဲ့ဒီချိန်မှာခုနယူဘုန်းကြီးရေချိုးနေရယူနေတဲ့တခါကြီးကရောက်လာကောင်းကောင်းလာကြတော့တယ်ရှောက်ကရှောက်သေးတယ်ဆရာတော်ရှောက်ဆရာရှိလို့ပါဘုန်းကြီးလည်းယူနေတဲ့ပုံကိုဆိုရေချိုးနေကရှောက်ပေါ့ကွာလို့ပြောတယ်ပြီးတော့ဘာမှလည်းမရှောက်ဘူးကြုတ်ကုန်ပြီလုတ်ကုန်ပြီကြုတ်ကုန်ပြီလုတ်ကုန်ပြီအော်ပြီးပြေးရောအဲ့ဒါပြန်ပြောလိုက်ပါကြိုးလို့ကောင်းတာပေါ့ကွာလို့ဘုန်းကြီးပြောချင်တာကပြောချင်တာမဟုတ်ပါဘူးအဲ့ဒီမှာတရားတော်မတွေမေးပါတယ်ညောင်ရဒီဒီကကြီးကဘယ်လိုဖြစ်တာလဲလို့မေးတယ် ထုံးဆိုင်တော့ဗျာဗမာလူမျိုးတွေကတော့အထူရတနာဝါနာပါတယ်ကျင့်တဲ့အရှင်မျိုးမရောက်ရှာသူကစီဝါသိဖြစ်ခဲ့တယ်တစ်ချိန်မှအိနာရွာလေးတူအောင်ဖြစ်လာပြီးနောက်ပိုင်းမှာတလအတွင်းမှာအကြီးဆုံးသမီးလေး73နှစ်လောက်ရှိခဲ့ဆိုဆုံးတယ်အမေဆုံးတယ်မျိုးသမီးဆုံးတယ်ဟောမှာကလေးနှစ်ယောက်ကြာတယ်သူတွတ်တွတ်ခါအောင်ယူတာတလအတွင်းမှာနော်ကြုံတယ်ဒါမျိုးသား ရားရှင်လက်ထက်ကပတ္တစာရီယူတယ်ဆိုတာမျိုးသမီးယူတာခုဘုန်းကြီးတို့တွေ့တာမျိုးသားယူတာယူတာမှစယူကတော့ဘုန်းကြီးတို့တွေ့တဲ့ချိန်နှစ်နှစ်လောက်ရှိနေသားသမီးလေးတွေကြံ့တဲ့သားသမီးလေးတွေကိုမကြွေးနိုင်မမွေးနိုင်ဖြစ်တာလို့ပြောတယ်ကလေးတွေလမ်းဘေးရောက်တော့ရှင်မြတ်သားရဲ့ဆောက်ရှောက်ဘုန်းကြီးတို့ရောက်တဲ့ချိန်တော့ရှင်မြတ်သားရဲ့ဆောက်ရှောက်သွားပါသူကတော့ယူနေယူနေရှာတယ်အဲ့ဒါဘာလဲဆိုဘုန်းကြီးတို့တရားမလုပ်တဲ့ဟာတွေ ကြုံမယ်နော်ဘုန်းကြီးလည်းကြုံတာပဲလွန်ခဲ့တဲ့6လ9လ10လလောက်ရှိတာဘုန်းကြီးတော်ကြီးပြန်တော်မူသွားတယ်ကြုံတာပဲဘယ်သူမှဆိုကြုံတယ်ဘုန်းကြီးငငယ်ကအသက်15နှစ်လောက်ကမိခင်မေတော်ကြီးဆုံးတယ်ကြုံတာပဲလေဒီတောကဖြစ်စရာတွေပရိဒီဝအခုဘုန်းကြီးတို့ယုံကြည်တဲ့ကုန်းကြုံမှာကင်းလို့မရဘူးလွတ်လို့မရဘူးကြုံလာရင်ဒီဓာန်တွေခံနိုင်ရှိဖို့အတွက်ဘုန်းကြီးတို့တရားထုတ်ရမယ် တရားထုတ်တဲ့ခါမှာလည်းတမန်ရှံကအထုတ်လို့မရဘူးတမာရိယအောင်အထုတ်တမာရိယပြီးတော့ခုနလိုအကျဉ်းစားကိလေသာတွေအနုစားကိလေသာတွေအကျဉ်းစားအတွေးတွေလူသားအတွေးတွေပယ်အောင်ကင်းအောင်ကျင့်နိုင်ရတယ်ဒီတောကပရိဒီဝါတွေထိန်းနေအောင်ကျင့်ရမယ်တရားပြလိုက်ထိန်းနိုင်တယ်တရားမပြဘုန်းကြီးလည်းမထိန်းနိုင်အဲ့ဒါလေးပြောချင်တာ ဒီတော့တောကပရိဒီဝါနံတရားကျင့်တယ်ဆိုတောကတွေငြိမ့်ဖို့အပူတွေငြိမ့်ဖို့ပရိဒီဝါနံငိုကြွေးတာတွေရပ်ဖို့ကျင့်တယ်တောကပရိဒီဝါနံတမတိကမာယဒုက္ခဒေါမနတဏအထင်ကမာယနော်မကောင်းတဲ့အပူလေးမျိုးကိုပယ်ဖို့ဖရာကျင့်ခိုင်းတာတောကဥစေတောကမှုတွေငြိမ့်ရမယ်ပရိဒီဝါနံတမတိကမာယငိုကြွေးတာတွေငြိမ့်ရမယ်ငြိမ့်ဖို့ကျင့် ဒုက္ခဒေါမနတဏ္ဍအထင်ကမာယကိုဆင်းရဲတာတွေငြိမ်းဖို့ကျင့်ရကိုဆင်းရဲတာတွေတော့ခံတော့ခံမှာပေါ့ဗျာသိခနိုင်တာငြိမ်းတော့မငြိမ်းဘူးခန္ဓာကိုယ်ရလာခန္ဓာကိုယ်ဆင်းရဲရတော့ကြုံတယ်ဒါကိုသိခရမယ်တရားရှိမှသိခံနိုင်တယ်တရားမရှိငါမှဖျားလေရင်သိမခံနိုင်ဘူးဒေါမနတဏ္ဍအထင်ကမာယစိတ်မချမ်းသာမှုတွေငြိမ်းဖို့ချုပ်ဖို့ကျင့်တာ စိတ်မချမ်းသာကြုံတယ်လေခုပိုးကြုံတယ်ကိုမစိတ်မချမ်းသာတော့ကိုမချမ်းသာရောဆက်ဖြစ်တယ်နော်သူတို့တကယ်ကိုနေရာဘာဖြစ်လဲဖလက်ပြတော့သူတို့အဲ့ဒါမျိုးနဲ့ကြည်ပြီးတော့အဲ့ဒါပဲစိတ်မချမ်းသာကြီးနေကိုမချမ်းသာတွေကဖြစ်လာတာဒါဘုံရောလူရောဖြစ်တယ်နော်ဒါမျိုးမဖြစ်ဖို့ဒီချိန်လေးမှာကျင့်ပါအခုဆိုရင်ဘုန်းကြီးတို့ဆယ်ရစခန်းတာလည်းများစူးစမ်းကျင့်ပါဘုန်းကြီးပြောပါမှာ7နှစ်ဒီပါတော့ရှိသွားကြောနေတယ် နော်ဒီနေ့လူရင်းကတော့အကောင်းဘက်ကပြောရင်တရားကျင့်တယ်ဆိုတာစိတ်တွေတန့်ရှင်းမှုဖြူစင်မှုကျင့်တယ်မညံဘုံညာရဖို့ကျင့်တယ်နိဗ္ဗာန်ရဖို့ကျင့်တယ်ဒါအကောင်းဘက်ကအဆိုးဘက်ကနှလုံးသားအပူလေးခုငြိမ်းဖို့အတွက်ကျင့်တယ်ပူဆွေးတော့ကတွေငြိမ်းမှုငိုကြွေးမှုတွေငြိမ်းဖို့ကိုယ်ဆင်းရဲတဲ့ငြိမ်းဖို့စိတ်ဆင်းရဲတဲ့ငြိမ်းဖို့ကျင့်တာဖြစ်တယ်အဲဒီလိုနားလေသဘောပေါက်ပြီးတော့ ကိုရှိတော့ကတွေငြိမ်းအောင်ပရိဒီဝါတွေငြိမ်းအောင်ကိုကျွေးမှုတွေငြိမ်းအောင်ကိုဆင်းရဲစိတ်ဆင်းရဲတွေငြိမ်းအောင်ကြင်ကြံအထောက်နိုင်ကြတဲ့မျိုးသမီးကောင်းမျိုးသားကောင်းများဖြစ်ကြပါစေ။အာဒုတာဒုတာဒုပါဗျာ။အဲမချုပ်တော့တော့ဒီတော့ကြာမြပေးဝင်နော်ဘုန်းကြီးနိုင်ငံလူတွေအိကြရအောင်။အဲဆိုဣတံမေပုံညာ Idami Punya Mega Phala Mega Phala Nyanata Nyanata Isayo Isayo Hodu Hodu Idami Punya Idami Punya Tava Tadanam Tava Tadanam Azima Vazima Tavi တဗေတတ္တာဒုက္ခိတာဒုက္ခိတာဟွန်တုဟွန်တုညာတယောညာတယောကုသိုလ်ကုသိုလ်အမြာအမြာအမြာယူရောမူညောသာဂုံလောသာသာသာသာကုသိုလ် Amia. Amia. Amia. Kilo luya pagkakagulo. Taru. Taru. Taru. Kuto. Amia. Amia. Amia. Kilo luya pagkakagulo. Taru. đa đa